ခန်းကြီး139အငယ်1နဲ့2လူမျိုးပေါင်းတို့သာရဖျားကိုချီးမွမ်းကြလော့လူနွယ်အပေါင်းတို့အလွန်ချီးမွမ်းကြလော့အကြောင်းမူကားငါတို့၌ဂုဏတော်ကြီးလာ၏သာရဖျား၏တစ္ဆာတော်သည် အစဉ်အမြဲတည်၏ဟာလေလုယာ